အထက်ကထာမဟာဝကအထက်ကထာကဇာမျက်နှာနာမ349ပါဒီကကြည့်မထားပါဘူးဇာနဲ့ပဲရေးထားကြည့်ထားတော့ကြမှန်မဲနဲ့ဖြစ်ရှင်လည်းဖြစ်တတ်အာသံလိပုဏ္ဏမာယအနန္တရေပါတိပဒဓိဝေပေအာသံလိပုဏ္ဏမာယဝါဇောလာကြည့်ဤအနန္တရေအချမ်းမဲ့ဖြစ်သောပါတိပဒဓိဝေပေလာဇုတ်တရေနေပါတိပဒဆိုနိသနာဟော လာဇုတရနေ့၌သောလကောင်အာသံလီပုံနမိတောဝါအပရာယပုံနမာယအနန္တရေပါတိဝရဇိဝတိယေဝဝါဇုလာရင်နေမှနောက်ဝါဇုလာရင်နေမှနောက်ပုံနမဆိုတာလာရင်နေဝါကောင်လာရင်နေဤချားမဲ့အနန္တရေချားမဲ့ချားမဲ့ဖြစ်သောပါတိဝရဇိဝတိယေဝ လသုတ်တရနေ့၌ပါလင်တော်လကောဝိဟာရံပฏิဇဂိတဝကျောင်းကိုသုတ်ပင်၍မာနိယံတောက်ရီကိုလကောပရိဘောဇနိယံသုံးဆောင်ဝယ်စားတော့ဖွဲ့ကိုလောဥပထာပိတဝတည်စေ၍တည်ထား၍သဗ္ဗံအလုံးစုံသောစေရိယဝန္ဒနာတိပါမိစီကမံစေတော်ကိုရှိခိုးခြင်းဆရှိသော ယောပေတူခြင်းမှုနိဋ္ဌာပေတဝါကြီးစေ၍ဝါဆိုလာနည်းပြုလို့ရမယ်ကိစ္စတွေကိုထားရတာကညွန်ကြတယ်ဝါဆိုလာပြီးတော့တရနေ့မှာလည်းပဲဝါဆိုဝါကနိုင်တယ်ဝါဆိုလာပြီးနေ့ကနောက်လာပြီးဆိုတော့ဝါကောင်လာပြီးနေ့နောက်တရဆိုလာစုပ်တရနေ့ဝါကောင်လာစုပ်တရနေ့မှာလည်းဝါကနိုင်တယ်ဝါကတော့ဘာလို့အောင်လဲဆိုဝိဟာရ ပฏิဇဂိတောကြောင်းကိုသုတ်တင်ရှင်းလင်းစေရမယ်။ဟွန်းကြောင်းအမိုက်တို့ပါလဲရှင်းပြပြီးတကလဲရမယ်။အခုတော့ကမ္မထန်ဌာနယောဂီတွေပါနေတဲ့နေရာဆိုတော့ကိုယ်နေရာလေးနဲ့ကိုတော့ရှင်းနေတာတော့ရှင်းရမှာပါလေ။ဒီအများနဲ့ဆိုင်တဲ့ဥစ္စာကတော့တန်ရှင်းရေးပုဂ္ဂိုလ်တွေကရှင်းနေလို့ဘုန်းကြီးတို့ကိုယ်တိုင်တည်းမရှင်းရပါဘူး။ပါဏီယံတောက်ရည်လည်းပဲကြည်ထားရမယ် စားတော့ဖွယ်ကိုလည်းတည်ထားရမယ်လားမနေ့ပိုင်းရွယ်ချက်ပါဒါကလည်းသာမကဘူးတဲ့စေရိယဝန္ဒနာစေရိတော်ကိုရှ िख ိုးခြင်းအစရှိတော်ဆိုတာဖြင့်ဒါတွေတော့စေရိတော်ရှ िख ိုးပြီးတဲ့အပြင်ပရိယုသာတို့တရားနှလုံးသွင်းတာတို့ဒီဟာတွေပေါ့လေပြုတင်ပြုလိုက်တဲ့ဥစ္စာတွေအယုဒေပြုရမယ်မှုတွေကိုပြုပြီးတော့ဝါကရမယ်ဒါ အထဝရဆရာများသူတို့လက်ထက်ကနေပြီးထုံးစံရှိတာကိုညွှန်ကြားတာပါပဲဖရာပထမတော့ကဝါကဖူရညွှန်ကြားတော့ကတော့ဒါတွေမပါပါဘူးကြောင်းမိုက်လဲဖို့ပါဘူးဒါတွေမပါပါဘူးတောက်ရည်သုံးရည်တခြားဖို့လည်းမပါဘူးစားတော့ဖို့လည်းမပါပါဘူးအဲစီရောစရည်ရှိခွဲရမယ်ဝရေးရမယ်ဒီလိုအားလည်းမပါပါဘူးဝါကအဲဒီဝါဇောလာပြည့်တရနေ့ဝါကုံလာပြည့်တရနေ့ဝါကဖို့ပါပဲဒါဖရာလက်ထက်က ဆရာသုခရာဆရာတွေလက်ထက်ကြတယ်အဲ့ဒါတွေကရှင်းဥစွာပြုစဉ်ပြုရိစ္ဆာတွေပြုဒါလည်းအခုနေခါကာလမှာဒါလည်းပဲပြုစဉ်ပြုရိစ္ဆာတွေပြုရပါတယ်အဲနေရာထိုင်ခင်းနဲ့ဆင်မပြေလို့ရှိရင်တော့ကိုเจ้าနဲ့ကိုနေရာထိုင်ခင်းနဲ့လည်းသာရှင်းအောင်လုပ်ဖို့တော့ရည်ရှိတယ်ဒိဋ္ဌတ်တွေစုဝေးတဲ့ကံသာရှင်းအောင်လုပ်အခုတော့ဒီမှာသာရှင်းအောင်လုပ်တဲ့ဓမ္မတွေကရှင်းနေတော့ဘုန်းကြီးတွေတော့မလုပ်ရပါဘူး။ဘာသာတွေအများကြီးစုဝေးလို့ရှိရင်တောက်ရည်လည်းလိုလို့ရှိရင်တောက်ခွေတီးထားအခုတော့ဒီမှာလည်း အဝေးကလာတာမဟုတ်တော့ပြင်းဆိုတော့တောက်ရည်လည်းသိတော့မလိုပါဘူးကိုညာကိုတောက်လာရင်သုံးဆောင်မစားဖို့ဆိုတာကလည်းမနေ့ပိုင်းကဘူးနေ့လည်းပိုင်းတော့မလိုပါဘူးစေတော်ရှိခိုးခြင်းစသည်တော့ကိုရှိခိုးပြီးပြေးတွေပါလေရုပ်ပြူပြီးတရားတွေပါလေအထုတ်ခွေရခြင်းတို့ရဲ့အဲဒါတွေပြုပြီးတော့တဲ့ဣမသမိန်ဝိဟာရေဣမံတေမာသဝတ္တဥပေမိတိ ဣမသမေဝိရလေဣမတေမသာဝတ္တဥပေမိဟူ၍သကိဉ္ဝါတစ်ကြိမ်တော်၎င်းဒွိဋ္ဌိခတ်တံဝါနှစ်ကြိမ်သုံးကြိမ်တော်၎င်းဝါစံစကားကိုရွတ်ဆိုခြင်းကိုနိစ္စာရတဝါရွတ်ဆို၍ဒါရွတ်ဆိုရမယ်ဝတ္တဥပကန္တပါဝါကဝါကိုဝါကချင်းကိုပြုအပ်ဝါကရည်ဝါဆိုရင်ဝါကချင်းကိုပြုအပ် အဲဒီတော့ဣမသမေဘုရားရဲ့ဣမတေမနာဝတ္တဥပ္ပေမိတစ်ချိန်ဆိုရဲပြီးတာပါပဲနှစ်ချိန်ဆိုရင်လည်းပြီးတာသုံးချိန်ဆိုရင်လည်းပြီးတာအခုတော့ကိုသုံးချိန်သုံးချိန်ဆိုရဲထုံးမှရှိပါတယ်ဣမသမေဝိဟာရေဤကြောင်း၌ဣမံတေမာတံဤသုံးလပါလုံးရာဇုကျင်းနေလားကြောက်ဟောဝါဇရာဇုကျင်းနေကစပြီးတော့ဒီညညလာခြင်းနဲ့အထီးပေါ့သုံးလဝါကောင်လာပြီးကျင်းနေကဆိုရင်လည်း တစောင်းမူလာခြင်းနဲ့အထိသုံးလဝတ္တံဝါဆိုခြင်းဝါကခြင်းဥပိနိခရောက်ပါသည်ဝတ္တံမိုးတွင်ဝတ္တကမိုးတွင်မှနေခြင်းမိုးတွင်ကာလပါလုံးနေခြင်းဝါကခြင်းဟောဒီပါလုံးနေခြင်းကိုဥပိနိခရောက်ပါသည်လို့ဆိုရမယ်အာဒီခြင်းဆိုရင်လည်းပြီးပါတယ်နေခြင်းဘုန်းကြီးဘယ်လိုလဲဆိုနိုင်လဲအခုတော့ အားလုံးသုံးညသုံးညဆိုရတာရှိရပါတယ်အဲဒီလိုဆိုတဲ့အခါကလာမှာဒုတိယကျင်တတိယကျင်မှာဒုတိယပြီးတတိယပြီးလို့ဒီလိုဆိုကြသေးသလားမဆိုကြဘူးဒီကစဉ်းစားတော့အခုမေ့မပေါ်ဘူးသူစားတာဒုတိယပြီးတတိယပြီးပါလေမပါပါမပါဘူးဒုတိယပြီးတတိယမပါလို့ရပါတယ်ဟင်ဟုတ်လားဟိုဥပြည့်တဲ့ခါလည်း ပိသုရောအဟောင်းသောပိသုရိမန္တာရေဟိသုံးပါဆိုရအဲ့ဒီမှာလည်းဒုတိယမိတတိယမိထက်ဆိုရရတယ်မဆိုရရဘူးဟင်ဒီဥပုပ်ကြီးလည်းဒုတိယကြောင့်ပါဘာလို့ဆိုတဲ့ပုဂ္ဂိုလ်တွေဆိုရတဲ့ဒုတိယမိတတိယမိပိသုရောအာမတိပိသုရိမန္တာရေဟိဆိုတော့အရှင်မြောက်လည်းပဲမှတ်ပါသူမြောက်လည်းမှတ်ပါဒါလို့ဖြင့်ဒီရင်းကတော့ ဒုတိယမိတတရားမိမထည့်လည်းရပါတယ်နှစ်ချိန်သုံးချိန်တစ်ချိန်နဲ့လည်းပြီးနာပါပဲလားအခုတော့ဒီမှာမတ်မေဝိဟာရဣမတေမသာဝတ္တဥပေမိမတ်မေဝိဟာရအကြောင်းတိုင်း၌ဒီကြောင်းတွေကအခုတော့ဒီကအရန်တားတွေနဲ့ပြည့်စုံနေပါပဲအရန်တားမပြည့်စုံမှဆိုလို့ရှိရင်တော့အစွန်ရှားကြောင်းကနေပြီးတော့အတိုင်းရှိတွေပါလို့ရှိရတယ်အခုတော့အရန်တားရှိနေတော့အဲ့ဒီအရန်တားပတ်ဝန်းကျင် ဒါအကြောင်းတိုက်ပါပဲဥပဒေကွာတွေအကြောင်းတိုက်နဲ့ပြီးမှဒီမှာသာဒီသုံးကပါလို့ဝါဆိုလာစုတရနေ့ကနေပြီးတရညို့လာရင်လည်းအထီးပေါ့ဘောတံမောလာပါလို့နေခြင်းတို့ဥပေမိခရောက်ပါသည်မောလာပါလို့ဒီမှာအများအားနေကိုအများအားနေဆိုချမ်းမဟုတ်ပါဘူးအာယုန်တက်တဲ့ချိန်မှာဒီတွင်းမှာရှိရမယ်နေခြင်းတော့လည်းဘိုးသီးသွားနေကိစ္စမရှိပါဘူးညလည်းပဲ အာယုံမတက်ခင်တော့သွားနေရပါတယ်အောင်တက်တဲ့ခါတော့အောင်တက်တဲ့ရှင်တော့ဒီမှာရှိရအကြောင်းထူးရှိတော့သွားတဲ့ခါလဲရှိပါတယ်အဲ့ဒါကတော့လည်းသွားပြန်သွားလိုက်တဲ့အကြောင်းရှိမှသင်ခိတ်တာတော့ဟာတော့နင်းမကောင်းထိုင်တာဟိုဆင်ရဆင်ရအကြောင်းလေးရှိပါတယ်အဲဒီအကြောင်းလေးရှိတဲ့ခါတော့လေခုနှစ်ရက်သွားဝေရမြတ်စွာဘုရားခွင့်ပြုထားပါအဲလိုအကြောင်းထူးမရှိဘဲနဲ့တော့ဆောက်ပြီးတော့မသွားရဘူးခိုးတော်သိခါမှာတော့ ပုရိမိကပစ္စည်းမိကဒုဝေဝတ္တပနာယိကတထာလယပရိက္ခဟောစီဝေရောဇာဧရိသောဝတ္တပနာယိကမူလပါလုံးနေခြင်းဝါဆိုနေခြင်းတို့ပုရိမိကရှေပိုင်းနဲ့စပ်သောနေခြင်းကလည်းတမျိုးပစ္စည်းမိကနောက်ပိုင်းနဲ့စပ်သောနေခြင်းကလည်းပုရိမိကကတော့ရင်းညလာကြီးကျော်တရက်နေ့ကနေပြီးတော့ရှေပိုင်းပစ္စည်းမိကကတော့ ဝါကောင်လားပြည့်တရားနေ့ကနေပြီးအဲဘုရိမိကာကဝါဇုလားပြည့်တရားနေ့ကစပြီးနေပြည့်စုံမိကာကဝါကောင်လားပြည့်တရားနေ့ကစပြီးအဲဒီနှမျိုးရှိတယ်တထလျာပြိခာဟောဇီဝရောဇအေဒီကောအဲဒီတထထိုတို့နေခြင်းနှမျိုးရနဲ့အာရယပြိခာဟောအာရယကိုပြိခာဟောသိစီခြင်းဒီလည်းကောဝစီဝရောဇ မစီပေကနှုတ်ဖြင့်ရွဆိုခြင်းများဤတော့ဤတို့ပြောရှိပြီကျွန်တော်အဆောက်အဦရှိလို့ရှိရင်ဝစီပေကနဲ့ခုနကပြောအိမသင်္ကာရီအိမဒီမတန်ဟုတ်တာကိုပေးမိတယ်ဝစီပေကနှုတ်ဖြင့်ဆိုပြီးဝါကယကျောင်းဆောက်မဟုတ်တဲ့နေရာကျတော့အာလယပရိက္ခဟာစိတ်ထဲကပဲသိမ့်ပိုက်ဖို့ဥပမာခရီးသွားနေတဲ့ခါပေါ်လေချိုးသင်္ဘောနေမှာနဲ့သွားနေဝါဆိုရဲဝါဆိုရဲကြီးရောက်နေလို့ရှိရင်အဲ့ဒီသင်္ဘောပေါ်မှာပဲ အာလျာပရိက္ခဟစိတ်ချင်းဒီမှာဝါလာပါလုံးနေမယ်လုံးပြဒါပဲမဲ့လို့ရည်နည်းငယ်အတွင်းတဏှာရောက်လို့ရှိရင်တော့အဲဒီကြတော့လည်းဒီပေါ်မြဲနေတော့ဖြစ်ပါဥသာလည်းတဏှာရွှေ့ပြီးတော့ရောက်တဲ့နေရာမှာဝါရင်သုံးလပါလုံးနေရပါတယ်အဲဒါရှင်းတော့ကတော့သင်ပေါ်နေလည်းရှိတယ်မကြမ်းပါတဲ့ပုဂ္ဂိုလ်တွေတော့လဲနေပါလေသွားနေတာလည်းရှိမှာပေါ့လေအဲဒါလည်းအဲဒီတိုင်းမှာပြီးတော့ပြိဿများနဲ့သွားနေရတယ်ရှင်းတော့ရှိတယ် အဲဒီဥစ္စာလည်းအာရိယပြိကဟာရှိတော့မှလွှမ်းမကင်းတာလို့ပြိတ္တနဲ့သွားတယ်ရှိပြိတ္တအထောက်ပံ့ရှိမှသွားသွားလို့ဖြစ်တာကိုတော်ရည်ပါရင်မှာကိုယ့်ကိုယ်သွားနေဆုံးစားကြမြည်ဆုံးခါနေရရှိပြီးသွားလို့ရှိအဲဒီတော့ဟာလေကြောင့်အာရိယပြိကဟာစိတ်ဖြင့်ဒီမှာပဲမောလပါမောလတွင်နေမယ်လို့ဒီမှာဆိုမှဌာနရတော့ဟုတ်ပါဘူးဟိုကတော့ရွေးနေပါလေအဲ့ဒါ ညုတ်ကဆိုရမလို့ဒီကတော့ဣမသမေဝိဟာရေဣမတေမာသာဝတ္တဥပေမိတာဘုန်းကအတိုင်းကျောင်းဆောက်လို့ရှိတဲ့နေရာဣမသမေဝိဟာရေဣမတေမာသာဝတ္တဥပေမိတစ်ကြိမ်ဖြစ်စေနှစ်ကြိမ်ဖြစ်စေသုံးကြိမ်ဖြစ်စေဆိုရမယ်ဣဒဝတ္တဥပေမိဤဤရ၌ဣဌာန၌မူတွင်နေခြင်းဥပ္ပမိကာယဝါရီ စိတ်တုပါရိထအလျာစိတ်တုပါရစိတ်ကိုဖြစ်စေခြင်းအိထအီယာနဲ့အာလယောအာလယမြည်ပါလေအဲတော့ခုနအကြောင်းမဟုတ်တဲ့နေရာတွေကြတော့စိတ်နဲ့အာရုံကြွတာအာလယခေါ်တဲ့အာလယပြိကဟောနာဟုတ်တယ်နောဘေတုကမောအာဝါဒံတရဟုတိတ်ကမေယဝအာဝါဒံဘာဆိုကြောင်းဘာဆိုကြောင်းနောဘေတုကမောမကလို့ပဲတရဟုထိုနေ့၌ တိကမေယဝါကျော်လွင်မူလီသွားညာအဲကျော်လွန်သွားတဲ့ဒီဘာကမင်းနေဝါမကဖဲနဲ့အကြောင်းကနေပြီးတခြားထွက်သွားလို့ရှိရင်ဘာဖြစ်တယ်ဒုက္ခတာပါတိဒုက္ခပါသိမီအဝါမကလို့ရှိရင်ဒုက္ခပါသိခြားအမကဖဲနဲ့တခြားသွားလို့ရှိရင်ဒုက္ခပါသိဘာကမင်းနေအဲဒါကြောင့်နောက် ဝါကောင်လားကျမဝါကမဲ့ဝါဆိုမဲ့ဆိုမဲ့အခုတော့ဝါတော့ကောင်းမှနောက်ကျကျမလည်းဆိုသွားတာပေါ့လေရှားပင်သွားဟိုမှာရက်ပူသွားတော့လေဒီကဝါကျိုးသွားတော့ဝါအသေးဟိုမှာကာယမှာဒုက္ခတာပါတိဘွေရဒုက္ဒုက္ခပါဖြစ်ပြီးဇာနာဝ ानु ပပိစ္ဆတောဇာနာဇာနာတကတိလျက်ဇာနာဆိုတော့ပထမဥပ္ပါဒ်နဲ့တူတယ်ဒါပေမဲ့အနုပပိစ္ဆတောနဲ့တူတယ်ဆိုတော့ ဒါဘုရင်စရုပ်တီဝိဘစတိဝိဘဖြစ်ရမှာဇာနာဇာနာဇာနာဇာနာတပသိလေနုပပိစ္စတောဝါဝမကသောပုဂ္ဂိုလ်အာမူလိဒုက္ခတာပါတိဒုက္ခအပါတိဘဝေယဆရာဤအဲဝါကရမနေမှသိလေရဝမကဖဲနေလို့ရှိရင်အဲဒါလည်းဒုက္ခပါတင်တယ် မကမနေ့မှာဝါမကပဲနဲ့ကြောင်းကိုစွန့်ပြီးတခြားသွားလို့ရှိရင်ဒုက္ခပါနည်းနည်းအဲ့ဒါဝီနည်းနဲ့စပြီးတော့ညွှန်ကြားတာအဲ့ဒါလေးတွေနည်းနည်းကဘယ်နည်းပြုစားနေစာလေးရိုက်ထားပါတော့လူရောင်ချပြီးတော့ဆက်ပြီးအောင်ဒီလာရဲ့အိမတိမသံဝတ္တဥပ္ပေမိအဲ့ဒါမဟာဝရထာထာမှာပါပါတယ်ဘုရားသိက္ခာလည်းအဲ့ဒါလေးရေးထား ကြောင်းရှိရင်ဒီလိုလိုအကြောင်းမရှိလို့ခဏတည်းခရီးသွားရင်ပါရင်အဲ့လိုပါလေစိတ်တော့ပဲအောင်ပြရတယ်ဒါကမဆိုပါဘူးဆိုတော့လည်းအခုနေခါကာလတဲ့ဒီလိုဟာရှိဖို့သိမရှိပါဘူးရှိမယ်ဆိုရင်တော့ခုနေသင်္ဘောတွေပါတယ်နဲ့သွားရင်တော့ရှိကြတော့အကြောင်းရှိသင်္ဘောတွေပါတယ်နဲ့မြစ်ထဲပါတဲ့ပင်လယ်ထဲသွားလို့ရှိရင်ကြာကြီးသွားနေတယ်အကြောင်းမလွှဲမကင်းတာရင်တော့လည်းသွားရတာရှိမှာပါလေဆိုတော့လည်းဒီဒီလိုရက်မှသွားဖို့ရတော့ မလိုပါဘူးရှိတော့ကလည်းသူကြောင်းရလို့ဆိုသွားတဲ့ပုဂ္ဂိုလ်ကြီးရှိလို့ရှိရခွင့်ပြုထားတာပါဒါဝါဆိုပြီးတော့ဝီနည်းတော်နဲ့အညီဘဝတွင်3လအကြောင်းထူးမရှိခြားတစ်ပါးတော့အကြောင်းထူးရှိတဲ့ခါကျတော့ဝါပန်ပြီးတော့ဝါပန်ဆိုတာစိတ်ထဲကပါပဲဟိုတော့ဗဇက်ကယူဆိုပြီးတော့ဝါပန်တာတွေတော့အလေးထားရှိကြပါလား ဒီလိုမဟုတ်လို့ရှိရင်မသွားရဘူးတဲ့အဲ့ဒါအရေးကြီးပါလေတချို့ချို့နေရာတွေမှာဆိုရင်မနဲ့စောစောကြီးဆုံးလာသွားတာနဲ့ဝါတွင်းဝါဝါကျိုးကုန်မှုရပါတယ်တချို့အာယုံမတက်ခင်ဆုံးလာသွားရင်တော့ပြက်တာပေါ့နော်ချို့ကမနဲ့အာယုံကပဲတက်မလဲစောကြီးဆုံးလာသွားတာရှိချို့လည်းပဲဆုံးဆုံးစားတာတော့မှ၄နာရီအာယုံတက်တယ်တော့မှတ်တာဒါ၄နာရီ စွန့်စားတာတွေရှိအဲ့ဒါလည်းမတော်တဲ့ဥစ္စာတွေမှန်လားတော့နေရတာတာရရရှိရင်နေရောင်လေးတိမ်နေပါလေထိုးပြီးတော့ကိစီရတော့ဇင်းငယ်နေတဲ့အရာလေးပေါ်တဲ့အချိန်အာရုံတက်တဲ့အချိန်အဲ့ဒါနေမထွက်ခင်အတွင်းများသောအချိန်မိနစ်40လောက်ပေါ်ရပါမိနစ်40တဲ့နေရင်တော့ပို့ပြီးပြေးကြတာပေါ့လေဟိုဆွမ်းဆွမ်းကြောင်းမှလည်းအဲဒီလို သိမစောရအောင်လည်းဒီကသတိပေးပေးနေရဒီမှာမိုးမိုးတွေကရွာတိမ်နေပါရဲ့မိုးတိမ်နေပါတယ်နဲ့ဆိုတော့နေရောင်မလည်းတဲမမြင်ရဘူးအဲနေရောင်မြင်ရတဲ့အခါဆိုလို့ရှိရင်တော့ဒီနေမထွက်ခင်မိနစ်40လောက်နေရောင်လေးတွေမြင်ရပါတယ်အဲဒါအပြီးမှပြုထားတယ်ဘုရင်ကမင်းဘူးကဆရာတော်တပါးကတော့သူကတဏှာကြီးနှစ်နာရီလို့ရှိကဝိညာဉ်လင်္ကာရတိကလာအဲ့ဒီရေးထားတာရှိတယ် အဲဒီမှာတဏှာကြီးအရကိုယူပြီးတော့ဆုံးဖြတ်တယ်တဏှာကြီးဆိုတာခြေကဗမာနာကြီးအိန္ဒိယနာကြီးပေါ့အခုကာလနာကြီးမဟုတ်နေ့နာကြီး30ညနာကြီး30ဒီနေ့လုံးနာကြီး60ရှိတယ်အခုနာကြီးကတော့နေ့7နာကြီးည7နာကြီး24နာကြီးရှိဟိုတုန်းကတော့နေ့30ည30ဒါတိတိကျကျရှိတဲ့အခါနေ့ရက်ရှိတဲ့အခါကျတော့လဲနေ့ကနိုင်များပါတယ် ရက်တူတဲ့ခါကျနေနေနေထွက်တဲ့ရက်နေထွက်တဲ့ချိန်တူတဲ့ခါကျတော့လေညပိုင်းကနိုင်ညပါဥရောပမှာဆိုရင်မြောက်ပိုင်းကျလို့ကနေထွက်တာလေအစောကြီးထွက်တာပဲနေဝင်လာလည်းအနန္နောက်ကျတယ်အခုအင်လာမနာယီသူတို့ကတနာယီလည်းတိုးထားတယ်အခုညရာဒီမှာ အလောကန်ကြီးစောစောလောကန်ပြီးအောင်လုပ်တယ်သူတို့သူတို့ရှင်းနာယီလုံးလုံးရမယ်ဥစ္စာက 9နာရီလောက်ကတည်းလှုပ်လို့ရအောင်တို့က9နာရီကို7နာရီလောက်တာ10နာရီတိုးတာတို့ကလည်းအဲ့ဒီဆောင်းရာသီတွေဘာလဲကြောင်းသွားတယ်လဲမူရအတိုင်းပါပဲနာရီမှာပဲအခုဒီနေ့တာရှည်တဲ့ခါကာလမှာတို့က10နာရီတိုးတာဗမာပြည်နဲ့ဆိုရင်အင်္ဂလာမှာ6နာရီခွဲกว่าပါတယ်ဒီက6နာရီခွဲစောသူတို့ဒီက6နာရီခွဲနောက်ကျအဲ့ဒါအခု10နာရီတိုးထားတော့9နာရီခွဲဒီက9နာရီခွဲတာစောတယ်သူတို့က9နာရီခွဲနောက်ကျ ဒါကနာရီအမှန်မဟုတ်ပါဘူးသူတို့12နာရီဆိုပေမဲ့တော့နာရီအမှန်က17နာရီပဲရှိပါသေးတယ်ဟိုမှာနေအောင်နေပါလေလည်းကြည့်ရင်မွတ်တဲ့ချိန်မရောက်သေးပါဘူးသူတို့12နာရီဒါဒနာရီတိုးထားတာအင်္ဂလန်ကမဟုတ်ဘူးအမေရိကန်ကလည်းအဲ့ဒီတိုင်းပဲနာရီတနာရီတိုးရှင်းရင်ကနာရီအရကတော့နေ့30ည30ဆိုတော့အခုတနာရီမှာသူတို့ကဝင်ရှိပါတယ် မိနစ်20နဲ့တူပါမိနစ်20တနာရီမိနစ်60ဆိုတော့အခုနာရီတနာရီမှ3ဆိုတော့အဲလောက်လည်းမဟုတ်တော့25မိနစ်ထမတနာရီမှနာရီမှဒီကမိနစ်60ရှိတော့မိနစ်60 3နာရီဆိုရင်3နာရီဆိုတော့တနာရီ3နာရီဆိုရင်နေ့7နာရီမှာ7နာရီ30နဲ့6 30ပဲရှိမှာ36ဖြစ်25မိနစ်ထိုင်တယ်25မိနစ်ဆိုလို့ရှိရင်တော့တဏှာကြီးအခုတဏှာကြီးမှာမိနစ်90 20 20ပဲအရင်ကတော့ဒီအတွတ်ထားတာအခုဘယ်နဲ့ရှုပ်ရှုပ်တူဖြစ်သွားမလဲ25မိနစ်ဆိုရင်မိနစ်90မှ2နာရီ10နာရီဆိုရင်10နာရီဆိုရင်နာရီ20နဲ့ မိနစ်က30 30မိနစ်တရားအဲ9နာရီ25နာရီနောက်2နာရီက4နာရီ9နာရီဟုတ်ပါအဲ့ဒါပါပဲထမငင်ကတော့တိတိကျကျရတော့အခုမတိကျလည်းဖြစ်နေဘာလို့လဲမသိဘူးမျက်စိလဲနေငင်ကတော့တွေ့တာတနာရီ26မိနစ်ပါဗျာဟမ် မန္တနာ36မိနစ်36မိနစ်လားဟမ်24နေတယ်ဟုတ်တယ်24နေလိမ့်မယ်24 24နေလိမ့်မယ်ဟုတ်တယ်24ဆိုတော့48မိနစ်မှာ2နာရီပေါ့လေ48မိနစ်နှုတ်လိုက်တော့60မှာ40နှုတ်နှစ်ချံ48နှစ်ချံ 30အဲ့တော့12မိနစ်ပေါ့12မိနစ်ဆိုတော့12နာရီဆိုရင်24နာရီနဲ့ဟိုက12မိနစ်က12လီ12နှစ်12လီ12နှစ်10လီကကျန်20 12လီက24လီည44 24မိနစ်လောက်ပဲနေတူပါတယ် ကိုက်တော့တိတိကျကျကိုက်တယ်လို့အောင်မိတာအခုဘယ်ညမျက်စိလဲတော့အရင်ကတွေ့ထားမျက်စိလဲအဲ့ဒါနဲ့ဟိုမင်းဘူးကဆရာတော်ကသူကအဲ့ဒီ24မိနစ်လောက်ထောင်ရတာနေမထွက်ခင်24မိနစ်အာရုံတည်းလို့လုပ်ထားတယ်အဲ့လိုတော့နှေးဖို့မရပါဘူးနေသိချာဟိုနေပုံမှန်လည်းလည်းထွက်တဲ့ခါကျတော့နေရောင်ကတော်တော်စောစောကတည်းကပေါ်နေပါတယ်မိနစ်40လောက်ဆိုပေါ်ပါတယ် အဲဒါရင်ဒီကရမိနစ်40လောက်ကိုအပြီးမှပြုထားပါအဲဒါအာယုံကြလည်းသတိပြုဖို့ပေါ့လေအဲတချို့နေရာတွေမှာဆုံးကနေအစောကြီးသွားရတယ်အာယုံမတက်ခင်သွားရတော့အော်တက်တဲ့ခါပြန်လာရောပြန်ရောက်ရင်လည်းတော်ရဲ့ပြန်မရောက်လို့ရှိရင်အဲဒါဟွာကျူဟွာကျိုးဝယ်ရှိတယ်ပြန်ရောက်လာတောင်မှအဲဒီအာယုံမတက်ခင်ကိုအကခံထားတဲ့ဆုံးနေရဒါရတဏှိတိဖြစ်တယ်ကိုစားဖို့မဖြစ်ဘူးဒါ ဟိုတောင်မောတောင်မောဖျက်ပါဖျားတယ်လို့ဟိုနော်စိတ်ထီယောစိတ်ထီယောစိတ်ထီယောကိုတကယ်သွားမှုတယ်စိတ်ထီယောကိုရှစ်ဝါကပါသွားမှုပါအဲဒီတော့ကဒီကတော့အစရရအကုန်လုံးဝီနီနဲ့စဉ်းစားကြည့်ကြပါပဲသွားတော့မှလည်းအဲခရီးစိတ်တွေပါလေပါလေမပါပါဘူးဖဏတောင်မှမစည်းရင်းနေရစည်းရင်ဖြစ်ဖြစ်မစိုးလို့ဖဏတောင်ယူသွားဦးတိုင်းသွားอืมလမ်းလည်းပဲ ကားတို့ဘာလို့အစမပြေလို့ရှိရင်တိုင်းလမ်းလျှောက်သွားတာပါပဲကားကားတွေဘာတွေယူသွားပါဘူးသို့တော်လည်းဆရာဆရာပုဂ္ဂိုလ်တွေကနေပြီးတော့ယထာနဲ့ကားနဲ့ပို့ပြီးတော့သက်သာတဲ့ခါလည်းရှိပါတယ်တောက်လျှောက်သွားရတဲ့ခါလည်းရှိပါတယ်အဲဒါကြိတ်ချီယိုအဲဒီဟိုမြို့ကဘာမြို့တော့အဲဒီဟိုဘာမြို့ကြိုက်ထုံမြို့အဲကြိုက်ထုံမြို့မှာညညလားသုံးညလားအဲဒီမှာဆမ်ရှင်ရှင်ငယ်ကဆမ်မေးဝဲတွေဒီလိုနာနဲ့အဲဒီမှာဒီမှာ ဒီကညသမီးရဲ့ဒီမှာနေပါတယ်အဲဒီကနေပြီးတော့ဒီထီကိုသွားတဲ့တိုင်းသွားတာပါပဲဒါမှလမ်းမှာကာကာမောင်းတဲ့ဆရာတယောက်ကာမောင်းတဲ့လူတယောက်ကနေပြီးတော့သူကဝစီးဖို့ခေါ်တယ်အာဒီမှာဘုန်းကြီးတို့ဦးစင်းတော်မှာဟိုထဲမှာပါဘူးလို့ကားကပြေးစရာမပါဘူးလို့ဟာပြေးတာရှိပါဘူးတဲ့ကုသိုလ်ပြေထူတာပါတဲ့ဒါပါဆိုတော့သူအဲကားဝလိုက်ပြီးတော့သွားရရောက်သွားတောင်မောတက်တော့လည်းတော်တော်တက်ရပါတယ်ညသကောင်လုံးမှရောက် တောင်းပေါ့မနဲ့ကြတော့အဲဒီကတာဝန်ဆောင်ပုဂ္ဂိုလ်ကနှစ်နာရီလောက်ရှိသေးတယ်အာယုံတက်ပြီတဲ့ဆုံးမကြွားကြဒီလိုကောဟာဒီချိန်ပဲအာယုံတက်လဲခက်တာပဲဆုံးမမကြွားလည်းခက်တာဟိုမှာဆွစားကြတယ်ဒီကဝယ်စားကြတယ်ပြပါလေဒီဆုံးမတော့သွားမှဖြစ်မှာပဲဒါနဲ့သူတို့ပြောတဲ့တိုင်ဆုံးမတော့သွားတယ်ဘာလို့လဲဆိုဒီဓမ္မတွေကလည်းပဲအဲလိုစောစောဆုံးနေပါလေကျူး ဘုရားလည်းလူရဟန်းတွေလည်းလူပြီးသူတို့ကလည်းပြန်ကြမှာဒါတော့မနေ့လင်းမဆုံးမသွားလို့ရမှာမဟုတ်ဘူးလို့သွားမှာပဲဆိုပြီးတော့ဆုံးမတော့သွားတယ်သွားပြီးတော့ပြန်လာတဲ့ခါကျတော့အဲ့ဒီဟိုတဲနေတဲ့နေရာမှာတကားကြီးရှိပါတယ်အဲ့ဒီတကားကြီးကိုစွန့်တကားကြီးတို့ဟောဒီစွန့်နေရဘုန်းကြီးတို့အာရုံတည်းသေးလို့ဒါကိုဘုန်းကြီးတို့အာရုံတက်တဲ့ခါစားလို့ဖြစ်ဘူးတကားကြီးတို့ကိုစွန့်နေ ဒကာကြီးတို့ကပြန်လှူရင်လည်းဘုန်းကြီးတို့စားရမှာပဲလေပြန်မလှူရင်လည်းဘုန်းကြီးတို့မစားရဘူးဆိုပြီးအဲလူစင်းတို့မစားဘူးဆိုပြီးတော့ပြောဆိုတော့ဒကာကြီးကလည်းတရားကြီးအကောင်းတဲ့ပုဂ္ဂိုလ်တွေကိုသူတို့ကလည်းလက်ခံပြီးတော့အောင်တဲ့ပဲရှင်ကြတော့ပြန်ကပ်ပါလေအဲဒီလိုအစင်မပြေရင်အာမတက်ခင်သွားဆုံးဆုံးခါလာလို့ရှင်တရားတွေစီစွန့်တရားတွေကနေပြီးတော့အောင်တဲ့တကပြန်ကပ်ရင်တော့ဒါကတော့သုံးဆောင်ရကွာစွန့်ထားပြီးသား အဲဒီလိုမဟုတ်ဘဲနဲ့ဆိုလို့ချင်းတဏှိတိဖြစ်တယ်အဲဒါလည်းပဲတတိပြုเสียရှိပါတယ်အဲဒီဟာအဲဒီခုဝါဝါလည်းပဲဒီလိုပဲဝါလည်းဒီလိုပဲအာဝတက်ခင် အာဝတက်ခင်ကြောင်းပြရောက်ရင်တော့ပြမရှိပါဘူးအာဝတက်ပြီးမှဆုံးမသွားရင်တော့ဘာမှအပြည့်မရှိပါဘူးဒီနေ့လုံးဘဲသွားနေနေပါပဲအာဝတက်ခင်လည်းပြရောက်လို့ရှင်တော့ဝါမကျိုးဝါမပြတ်ပါဘူးအဲဒီဝါကပ်ပြီးတော့ နေထိုင်မှုအကြောင်းလေးလည်းနားလည်အောင်လို့ပြောပါတယ်အဲဒါလေးနားလည်ထားဖို့ရည်ကြီးပါဝါတွင်မှာဝါကပ်ပြီးတော့ဝိနည်းရဝါမကြိုးယုံနေမဟုတ်ဘူးတရားအားထုတ်ပြီးတော့တရားပြည့်စုံမှုရတယ်ရေးကြည့်ပါတယ်ဘုရားလက်ထက်တုန်းကဝါတွင်မှာဝါကပ်ပြီးတရားထုတ်ကြတာပဲတရားထုတ်ကြတဲ့ဝါတွင်မှာလဲတရားထုတ်တဲ့ပြီးယဟနာဖြစ်ကြတဲ့ပုဂ္ဂိုလ်တွေများပါတယ်ယဟနာဖြစ်ကြတဲ့ပုဂ္ဂိုလ်တွေများတယ်ယဟန် 30တောကြောင်တစ်ခုမှသွားပြီးတော့ဟောကကြအဲဒီကြောင်ကလည်းဒီကမာကြီးတယောက်ကနေပြီးခေါင်းဆောင်ပြီးတော့ဆောက်လုပ်ထားတဲ့ကြောင်ခုလိုကောင်းကောင်းမဟုတ်ပါဘူးတော်သိညုံမှာအဲဒီကမာကြီးနာမည်တော့မင်းဘယ်လိုမှားရလဲတော့ပြောတော့ဒီမှာနာမည်ကမင်းကြီးကိုကြားကြတယ်စာဥဒိပြန်ကြည့်ရင်ကြည့်ပါမယ်ကြည့်ရင်မို့ဘူးဒီမှာခက်မာကြီးကတော့ မာတိကလားမာတိကနဲ့တူဟုတ်အဲဒီဇေမာကြီးကဒီနေ့တော့ကြောင်းသွားတယ်ကြောင်းသွားတော့ရဟန်းတွေကသူ့ညာနဲ့သူကြားထုတ်ကြတာကိုကျောင်းထဲမှာတရားထုတ်လို့ဖြစ်လို့ဟိုသစ်ပင်အောင်သစ်ပင်အောင်သွားသစ်ပင်အောင်မှသူသွားတရားထုတ်ကြအဲတော့ရဟန်းတွေမတွေ့မတွေ့တော့ရဟန်းတွေဖယ်သွားပါလိမ့်လို့ပြောတဲ့အသည့်ရဟန်းတွေအကြောင်းသိတဲ့တရားတယောက်ကနေညွှန်ကြားတယ်တရား သူတို့ခောက်เสียဟုတ်တယ်တုံးသဘောမျိုးပေါ့လေဟိုမှာရှိအဲ့ဒါခောက်လိုက်လို့ရှိရင်ညာနေကြွလာပါလိမ့်မယ်သူတို့ဟိုမှာသူ့ညာနဲ့သူသွားနေကြပါလေလို့ပြောတော့အဲ့ဒီမှာတုံးခောက်လိုက်တာတုံးခောက်လိုက်တော့ညာနေဟိုကတပတ်ဒီကတပတ်ရောက်လာဓမ္မကြီးကတန်တရားဖြစ်အိမ်လာတဲ့ခါကျတော့ညာနေအကုန်လုံးညီညွတ်လာကြတာပဲဘယ်နဲ့ဒီကြတော့တပတ်နဲ့တပတ်နဲ့အတူမနေကြဘူးညာနေချင်းချင်းမညီညွတ်လို့ ကိုညာနဲ့ကိုသွားနေတာနဲ့တူတယ်လို့သူကအောင်းမဲ့တော့အဲဒီလိုရှောက်ပါတယ်ဘာဖြစ်လို့ဒီလိုတရားတွေသွားနေကြသလဲဆိုတော့ခြိုက်သွားတယ်ရှောင်းပါဘူးတဲ့သူတို့တရားသွားအားထုတ်နေကြတာတဲ့ကိုညာနဲ့ကိုစစ်စစ်ငြိမ်ငြိမ်ဖြစ်အောင်တရားထုတ်ကြတယ်စစ်ငြိမ်ငြိမ်ဖြစ်အောင်ကိုညာနဲ့ကိုအားထုတ်တာအမှန်ကောင်းပါတယ်အခုဒီမှာလည်းပဲတရားထုတ်တဲ့ပုဂ္ဂိုလ်တွေကိုညာနဲ့ကိုစစ်စစ်ငြိမ်ငြိမ်နေပြီးအားထုတ်ရင်ပို့ပြီးတော့ကောင်းပါတယ်ဒါပေမဲ့လို့ ဒီမှာလာအထုတဲ့ပုဂ္ဂိုလ်တွေကတချို့ပုဂ္ဂိုလ်တွေကရိုးသေးသေးမဟုတ်ဘူးသရတရားမကောင်းကိုယ်နေရာတွေကိုနေလို့ရှိရင်တကားပိတ်ပြီးတော့တရားမထုတ်ဘဲနဲ့အိတ်နေတဲ့ပုဂ္ဂိုလ်တွေကရှိတယ်အဲတရားထုတ်ပြက်တယ်သူကအဲဒီလိုမပြက်ရအောင်လို့ဒီကအနည်းဆုံးတနာရီလောက်တော့အထုမှပဲဆိုပြီးတနာရီလောက်အလုံးစုပြီးတော့အထုခွေညွှန်ကြားထားရတယ်မှန်ကတော့ဒီတနာရီရဲ့အထုခွေလည်းမဟုတ်ပါဘူးတနာရီလောက်ကမပြတ်ထိုင်ပြီးအထု တန်းနိုင်လို့ရှိရင်2နာရီကနေပြီး2နာရီ2နာရီကနေ3နာရီလည်းထိုင်အထုတ်ဖို့ပါပဲအဲဒီကနေပြီးတော့2နာရီပြည့်လို့နားတယ်ဆိုရင်လည်းအရှုံးမှပဲနဲ့နားဖို့တော့မဟုတ်ဘူးအဲထိုင်တာလေးပြင်ပြီးတော့ဈဉ္ညာလျှောက်ရင်ဈဉ္ညာလျှောက်တာမှကိုယ်နေရာကို ရောက်လို့ရှိရင်လည်းကိုယ်နေရာကိုထိုင်ပြီးတော့ရင်လည်းအထုတ်အဲဒီလိုမပြအထုတ်ဖို့ပါပဲမပြအထုတ်ဖို့အရေးကြီးတယ်အမာရိဘိက္ခွေပါဝေထ ဘေကုယနဲ့သမာဓိသမာဓိကိုဘာဝိဒဖြစ်စေကြမယ်။သမာဓိတော့ယထာဘုဒ္ဓမဇာနာတိ။သမာဓိတော့သမာဓိရှိတော့သမာဓိပြည့်စုံသောပုဂ္ဂိုလ်ယထာဘုဒ္ဓဟုတ်တိုင်းမှလည်းဇာနာတိပြီးတယ်။သမာဓိဖြစ်အောင်အထုတ်ဖို့လိုတယ်။သမာဓိဖြစ်မှဟုတ်တိုင်းမှသာသိတဲ့ဉာဏ်ဖြစ်တာတဲ့မြတ်စွာဘုရားဟောတာတယ်။အဲ့ဒီသမာဓိကနှမျိုးရှိပါသမထသမာဓိဥပဒနာသမာဓိနှမျိုးရှိ မထသမာဓိဖြစ်ရင်လဲသမထသမာဓိကိုအခြေခံပြီးတော့ပေါ့လေကုသရသမာဓိဖြစ်ဖြစ်ဗနာဇာသမာဓိဖြစ်ဖြစ်အခြေခံပြီးတော့ဝိပဿနာရှုလို့ရှိရင်ဝိပဿနာဉာဏ်ဖြစ်နိုင်ပါလေသမာဓိသမထသမာဓိတက်တက်နေတော့ဝိပဿနာဉာဏ်ဖြစ်ဘူးလားတော့ဘုက္ကလမှာအာနာပါနဆိုတာရှိတယ်သာရရာအာနာပါနမှာသမာဓိဖြစ်ပုံကိုသာပြထားတယ် အာနာပါနာရှုနေဝိပဿနာဉာဏ်ဖြစ်ပုံတော့ပြမထားဘူးအဲဇံရပြီးတော့မှအာနာပါနာရှုဇံရပြီးတော့မှဇံရှိခံပြီးဝိပဿနာရှုဇံဝင်စားပြီးဇံစိတ်ရှုအခုစိတ်ကူးဖြစ်ရင်စိတ်ကူးလေးရှုတယ်လို့ပဲဇံဝင်စားဆိုဇံစိတ်ကလေးဖြစ်တာပါပဲအာနာပါနာရှုနေတဲ့ဇံလေးတည်ကြည်တဲ့စိတ်ကလေးဖြစ်အဲဒီစိတ်ကလေးကိုရှုတာပဲအဲဒီစိတ်ကလေးဖြစ်ဖြစ်ဖြစ်ဖြစ်ဒီလိုသိအောင်ရှုတော့ ဇာဝင်စားလိုက်ဇာစိတ်ရှုလိုက်ဇာဝင်စားလိုက်ဇာစိတ်ရှုလိုက်ဒီလိုလည်းရှိပါတယ်ဇာဝင်စားဇာစိတ်ရှုပြီးတော့ဒီပြည့်လည်းပွားပွားရမြင်လာကြတာတွေသရ၆ပါးကထင်ရှားပေါ်တာတွေဒီလိုရှုတာလည်းရှိပါတယ်ရှင်သာရိပုတ္တရာတရားရှုတရားအထုပ်ကိုပြထားတာမှာဇာဝင်စားပြီးတော့ဇာနေကိုအစဉ်တိုင်းရှုသွားပါပထမဇာဝင်စားလိုက်ပထမဇာအတွင်းမှာပါတဲ့တရားရှုလိုက်ဒုတိယဇာဝင်စားလိုက်ဒုတိယဇာအတွင်းပါတဲ့တရားရှုလိုက်တတိယဇာသုတ္တဇာပစ္စမဇာ အာကာသနိဇာရဏဇာဝိညာဉ်နိဇာရဏဇာအာကေဇညာရဏဇာတိုင်အောင်ဇာနေဖြစ်တဲ့နေတိုင်းရှိပါတယ်။နေဝပညာနာပညာရဏဇာကတော့မာမပုဂ္ဂိုလ်တွေရှုလို့မှန်တိုင်းပြီးတဲ့ဝိပဿနာဉာဏ်မပြည့်စုံဘူးလေ။တရားအလောင်းတို့တရားတို့မှလည်းပြည့်စုံမှာမဟုတ်လေဒီဝါဒ။တာမန်ပုဂ္ဂိုလ်တွေမှလည်းနေဝပညာသိသိမွေးတာ။အဲဒီတော့အာကေဇညာရဏဇာတိုင်ဇာဝင်စားလိုက်၊ဇာစိတ်ရှုလိုက်။ရှင်သာရိပုတ္တရာအဲဒီလိုရှုပြီးတော့ ဒါလည်းရှုနေရင် အလွတ်မဟုတ်ပါဘူးမြတ်စွာဘုရားတရားဟောနေတော့မှအဲ့ဒီဘက်မှာဘာရှုတယ်လို့တော့ပြောတာဘူးဇာမဲရှုသလားကြားတာပဲရှုသလားမိမိစိတ်ထဲမှာညင်ညိုတဲ့စိတ်ကလေးရှုသလားဘာရှုသလားကပြောတာအဲ့ဒီမှာဘုရားဟောတဲ့တရားနားနေရင်လည်းအဲ့ဒီမှာညာနာဖြစ်သွားအဲ့တော့ဇံတမာရီပြည့်စုံတဲ့ပုဂ္ဂိုလ်ဇံဝင်စားလိုက်ဇံစိတ်ရှုလိုက် ဇံဝင်သွားလိုက်ဇံစိတ်ရှုလိုက်အဲဒီလိုလည်းရှုရပါအဲဒီလိုရှုရင်တော့သမာဓိမှီပြီးတော့ဝိပဿနာဉာဏ်ဖြစ်တယ်တဲ့သမာဓိမှီပြီးတော့သမာဓိမရှိရင်တော့ဝိပဿနာဉာဏ်ဇံဝင်စားပြီးဇံစိတ်ရှုပြီးပေါ်လာတဲ့နေ့တွေရှုအဲဒီလိုလည်းပဲဇံရှိကံရှိတဲ့ပုဂ္ဂိုလ်မှာဝိပဿနာဉာဏ်ဖြစ်တယ်ပေါ်လာတဲ့နေ့တွေရှုနေရင်လည်းသမာဓိကမကောင်းဘူးစိတ်မတည်ကြည်ဘူးမငြိမ်သက်ဘူးဆိုလို့ရှိရင်ဇံပြောင်းဝင်စားရတယ်အဲဒီလိုလုပ်ရအဲဒါက သမထသမာဓိမှီပြီးတော့ဝိပဿနာဉာဏ်ဖြစ်အောင်အထုတ်ပုံပဲဝိပဿနာသမာဓိဆိုတာကတော့အခုဒီမှာအထုတ်တာမျိုးပါပဲဝိပဿနာသမာဓိဘောလာများတွေရှုနေတာယုံနာတွေကိုရှုနေရတာပဲအာနာပါနရှုနေတဲ့ပုဂ္ဂိုလ်ကတော့အဲဒီနှာခေါင်းနှာခေါင်းဝါကနေပြီးတော့ဝင်လိုက်ထွက်လိုက်ဒါပဲရှုရတယ်သိပညာမရှိရဘူးတဲ့ဟိုဟိုဒီမှာ နေဒေတာနေဒေတာမဟုတ်ဘူးပါလေအဲဒီကပါဠိတော်တွေကပါပဲသုတ္တိမေထေရကလည်းဒီလိုပြရတယ်နာသီကျရှုလို့ရှိရင်အာနာမနာရှုနေတဲ့ပုဂ္ဂိုလ်ဒီပြညာတွေမရှိပါဘူးအဲဒါအကြောင်းပြုပြီးတော့ဒီကနေပြီးဖောင်းတာပင်သာမှန်ရင်လည်းဟိုဟာဒီဟာရှုတာကိုတချို့ကလည်းမှားတယ်ဆိုပြီးဆွဆွဲတဲ့ပုဂ္ဂိုလ်ရှိသေးတယ်အဲဒါလည်းမတူပါဘူးဟိုဟာကအာနာပါနသမထကိုရှုနေဖို့သမာဓိပြောင်ရှုနေဖို့မယ်သမာဓိပြောင်ရှုနေတဲ့အခါတော့ အောင်တစ်ခုလည်းရှုမှအများကြီးရှုလို့ရှိရင်သူကမဖြစ်ဘူးပေတာလောမနခါရဏအဲ32ခေါ်တာလားရှုတာရှိတယ်ဒါမဲ့လို့အစက32ခေါ်တာလားအများကြီးရှုရတာနောက်ပိုင်းကျတော့ထင်ရှားရတော့ရှုရှုပြီးနောက်ဆုံးကျတစ်ခုလည်းရှုပြီးတော့အဲသမာဓိရဇံရတာတစ်ခုလည်းရှုရတာဒီလိုမှဖြစ်တယ်သမာဓိရအခုဝိပဿနာရှုရမှာလည်းတစ်ခုလည်းရလည်းမဟုတ်ပါဘူးပေါ်လာတဲ့ညလေးရှုရအဲဒီလိုရှုရင်းရှုရင်းနဲ့သမာဓိဖြစ်ဖို့အရေးကြီးတယ်သမာဓိဖြစ်အောင် စိတ်ကူးစဉ်းစားကြစီမှုတွေမရှိဘဲနဲ့ပေါ်လာတဲ့ညရှုုံလေးရှုနေမှတချို့ကရှုုံလေးမဟုတ်ဘဲနဲ့ဘဝစဉ်းစားလိုက်၊ဉာဏ်စဉ်းစားလိုက်လို့နေသမာဓိမရှိဘူး။ဒီကစာပေဘူးသူတာတွေကတော်တာရှိတော့ဒီလိုရှုသင့်သလားဟိုလိုရှုသင့်သလားဒါမှန်သလားမှားသလားစသည်ဖြင့်စဉ်းစားတာတွေရှိတယ်။အဲလိုစဉ်းစားနေလို့ရှိရင်သမာဓိမဖြစ်ဘူး။သမာဓိမဖြစ်ရင်ဉာဏ်မဖြစ်ဘူး။ဒီကျိုးကလည်းစဉ်းစားရုံနဲ့ပဲဉာဏ်ဖြစ်တယ်လို့အောင်းမယ်အဲ့လိုမဟုတ်ဘူး။ရှုနေရင်သမာဓိကောင်းမှ မှတ်တိုင်းမှလည်းမှတ်ရတဲ့အာရုံလေးပေါ်မှာစိတ်ကလေးတီးနေပြီဆိုရင်ယုံမှတ်မိတဲ့အခါယုံသဘောတရားလေးရတဲ့ရှားမှတ်သိတဲ့နာမ်တရားလေးရတဲ့ရှားတို့ကွဲကြတယ်နာမှတ်မိတဲ့အခါကျတော့မှားရတဲ့နာသိရတဲ့နာငါတခြားသိတဲ့နာငါတခြားအဲဒီစိတ်နာတရားတရားဖြစ်တဲ့ယုတ်ကူကတခြားအဲယုံနဲ့နာဒီလိုခွဲခြားပြီးတော့အဲဒါသမာဓိအကောင်းတဲ့ခါကျ ညုံနေတာကိုပိုင်းခြားသေးတယ်မတို့ကပြစ်စရာကြဆိုကိုယ်တိုင်ဖြစ်တာသူများပြောလို့သဘောကျတာမဟုတ်ဘူးအကြောင်းလေးနဲ့ဂျိုးလေးတွေဆက်သွယ်ဖြစ်နေတာလည်းကိုယ်တိုင်တွေ့ရတာမှတ်တိုင်းမှတ်တိုင်းကမှတ်ရတဲ့အာယုံလေးရောမှတ်သိတာလေးရောဒုက္ခိုက်တာနဲ့သူဖြစ်ပြောင်းတာလေးတွေသူများပြောတော့မဟုတ်ဘူးကိုယ်တိုင်တွေ့ရတာပဲအဲဒီတွေ့ရသမာဓိတော်ရထောက်တံသဇာနာတိအဲဒီလိုကြည့်ရတယ်အဲဒီလိုရှုရတယ် အဲဒီလိုသမာဓိဖြစ်အောင်ဉာဏ်ဖြစ်အောင်လို့ခုအရှုခံရတာကိုညာတဲ့ကိုရှုနေပို့တော့ကောင်းပါလေဒါပဲမဲ့လို့တချို့ပုဂ္ဂိုလ်သဒ္ဓတရား မကောင်းလုံလဝိရိယမကောင်းတာမရှုဘဲနေဘာမှမဖြစ်ဘူးအခုအများနဲ့စုပြီးတော့ထိုင်ပြီးရှုရတယ်ဆိုတော့ဒါကတော့မရှုလို့မဖြစ်ဘူးသူများတွေကငြိမ်ပြီးရှုနေကိုလည်းရှုမှဖြစ်မှာအဲ့ဒါနဲ့အစကသိဟန်မကြမယ်နောက်ပိုင်းကျတော့သမာဓိတွေကောင်းပြီးဉာဏ်တွေဖြစ်တတ်ပါတယ် အဲဒါကြောင့်ဒီမှာနေပိုင်းဆိုလို့ရှိရင်အဲဒါတဏှာကြီးတဏှာကြီးအ ਨੇ ဆုံးထိုင်ပြီးရှုပဲရပါတယ်စပြီးရှုပါတော့တဏှာကြီးတော့မထိုင်နိုင်လဲမနေတာမထိုင်တာရှိရင်ညောင်းတာပူဇာတွေမှတ်ပြီးပြင်းလာရှိပြင်းဖို့ပြင်းပြီးတော့ထိုင်ဖို့อืมခြေထောက်တွေပါနေဝင်ပြုတ်ပြင်းထိုင်ဖို့ဒီလိုရပါတယ်နောက်အစကတဏှာကြီးတော့မထိုင်နိုင်လဲ15မိနစ်လောက်ကတော့ထိုင်နေရမှာပေါ့နောက်ကိုမိနစ်20လောက် နိုင်ဝက်လောက်နောက်45မိနစ်လောက်နောက်ကျတနိုင်လည်းထိုင်နေပါလေတနိုင်ကကြော်ပြီးတခါလာလဲထိုင်နေပါလေအချို့ပုဂ္ဂိုလ်တွေတနိုင်ကကြော်ပြီးတနိုင်ကိုယ်နှစ်နာရီသူ3နာရီအမှားကောင်းလို့ရှိရင်တော့3နာရီလောက်လည်းထိုင်နေတယ်3နာရီတည်းပိုပြီးတော့ထိုင်နေပါလေအဲဒီလိုဖြစ်အောင်လို့အခုဒီမှာစုပြီးတော့တရားအားထုတ်ခိုင်းရပါတယ်အဲပိုပြီးကောင်းတာကတော့ဖြင့်ခုနေရာလေးနဲ့ကိုရှုတာပိုကောင်းတယ်ဒါကြောင့်ဘုရားလက်ထက်ကအဲဒီကိုတော်တွေက သူ့ညာနဲ့သူသွားပြီးထိုင်းနေကြတာကိုတူနဲ့တူနဲ့စကားလည်းမပြောဘူးတူတူလည်းအာယုံမပြူသူ့ဟာနဲ့သူရှုလို့နေကြတယ်အဲဒါကြောင့်တရားထုတ်နေကြတယ်လို့ပြောတော့ဘုရားကမာကြီးကမာတိကလာအဲဒီကမာကြီးကဘယ်လိုရှုရတာတော့ဘယ်ကျိုးရတယ်လဲဆိုတာမေးတော့ဘူးအဲရဟန္တာများဒီလိုရှုလို့ရှိရင်သမာဓိဉာဏ်ဖြစ်ပြီးတော့ မဂ္ဂနိဗ္ဗာန်ရောက်တယ်ဆင်းရဲခါသိခြင်းနဲ့နိဗ္ဗာန်ရောက်တယ်အဲဒါကြောင့်တရားထုတ်ရတယ်လို့ပြောတော့ဒါချင်းနဲ့တပည့်တော်မကိုအဲဒီအထုဏီပေးပါဦးဆိုတော့သူကအထုဏီပေးလိုက်တယ်အဲဒီမှာတော့အထုဏီကသမထကစပြီးအထုပုံအနေမျိုးစာထဲမှာလည်းရေးထားပါတယ်သမထကစပြီးအထုရင်လည်းသမထစာရတဲ့အခါကလည်း ဝိပဿနာဖြစ်မှာပေါ့ဝိပဿနာကစပြီးအထုပ်ပုံလည်းဖြစ်ရှင်လည်းဖြစ်မှာပေါ့သို့သောစာထဲမှာလားသမထကစာအထုပ်ပုံအနေမျိုးနဲ့ပြတယ်အဲဒီတော့အဲ့ဒီဓမ္မအိမ်မှာအထုပ်တာပဲခဏန်းဆရာနဲ့ပါလေအထုပ်တာမဟုတ်ဘူးသူ့အိမ်နဲ့သူအထုပ်ပါရမီကထူးတာကိုပါရမီထူးတော့မကြခင်အတွင်းပဲသမာဓိဉာဏ်နဲ့ဖြစ်ပြီးတော့သောတာပတိမေဖို့ရောက်တယ်သောတာပန်ဖြစ်တယ် အဲဒီကဆက်ရှိသရာအိမ်မဖူရောက်သရာဖြစ်တယ်အဲဒီကဆက်ရှိနာအိမ်မဖူရောက်နာကဖြစ်တယ်နာကဖြစ်တဲ့အခါကလည်းသူကဘိညာဉ်နေတဲ့ရပရစိတဝိဇာနာဘိညာဉ်ဒိဗစကုဘိညာဉ်ဒီဥစ္စာတွေသူကရရတော့သူကနေပြီးတော့သူတရားတွေတရားတွေရတော့အမှန်တန်ဝမ်းမြောက်ဝမ်းသာဖြစ်ပါလေဟောတို့ကိုယ်ွယ်နေတဲ့ဆရာတော်တွေသိဉာဏ်ကြတာလေသူတို့ဒီတရားတွေကို အားထုတ်နေတာကြားပြီးတရားသူတွေသူတို့ရနေတာကြားပြီးအမှန်တန်ကောင်းတာပဲအမှန်ဟန်ကြတာပဲအဲဒီသူစဉ်းစားပြီးတော့အဲဒီမထေရီကိုသူကဘိညာဉ်နဲ့ဆင်ញင်ကြည့်တာကိုဆင်ញင်ကြည့်တော့ကိုယ်တော်တွေကဘာတရားမှမရသေးဘူးကိုယ်တော်တွေကဘာတရားမှမရသေးဘူးရှင်ဘာကြောင့်မရပါလိမ့်မလို့လို့သူကဆင်ញင်တော့စာရိတ်တော်ရေးဇာဟာရမပြည့်စုံလို့အာအင်းနေနေလို့ တမာရိညာမဖြစ်ဘဲနေတာဆိုတာကိုဟာမျိုးဆိုလို့ရှိရင်တော့စာရိတ်တော်ရေးပြည့်စုံအောင်လို့သူကိုယ်တိုင်လည်းလူသူနဲ့ဆက်တဲ့ပုဂ္ဂိုလ်တွေလည်းလူပဲသူကစီမံခန့်ခွဲပြီးတော့ပြည့်တယ်တဲ့အဲဒီစီမံခန့်ခွဲပြီးတော့စားတော့တရားလည်းကောင်းလာတော့ကိုယ်တော်တွေကအားထုတ်ကြတယ်အဲဒီဝါတွင်းမှာဝါမကျုပ်ခင်တွင်းမှာပဲအရဟတမေရတ္တဘူရောက်ရဟနာဖြစ်ကြတယ်အဲဒါကဝါတွင်းဝါဆိုပြီးတော့ဝါကပ်ပြီးအားထုတ်ပုံပဲ အဲ့ဒါခုတရားထုတဲ့ပုဂ္ဂိုလ်တွေလည်းတကယ်ကြည်ကြံ့နနာအထုရင်သမာဓိဉာဏ်ဖြစ်ပြီးတရားထုတွေရောက်ဝယ်ရှိပါလေအဲ့ဒီတော့စိတ်ပါချက်တန်ပြီးအထုအောင်လို့ဒီအကြောင်းလေးဖော်ပြပါတယ်ဟိုဒကမမာတိကဆိုတဲ့ဒကမကြီးသူတရားထုတာလည်းပဲစာရီပါရီဘုသူရတွေများလို့မဟုတ်ပါဘူးဆရာသမားတွေနဲ့ကြည်ကြံ့နနာစစ်ဆေးပြီးအထုရလို့တော့မဟုတ်ပါဘူးသူ့အိမ်နေသူ့ တရားတရားကောင်းကောင်းဝိရိယကောင်းကောင်းနဲ့ကျွကျွစားစားသူကဆရာသမားတွေပြောတယ်ဆရာသမားတွေကလည်းပဲအဲဒီတုန်းကရအထုတ်နီးတာသူတို့အထုတ်တယ်နီးတာသူတို့ဒီလိုအထုတ်တယ်ဆိုနီးတာပေးတယ်သူတို့လည်းဘာမှသူတို့ဆရာဖြစ်တာမဟုတ်သေးဘူးအဲ့ဒီနီးကလေးယူပြီးအထုတ်ရုံနဲ့အဲ့ဒီဓမ္မကြီးလည်းပဲရက်မကြာမီအတွင်းမှာပဲအနာဂါဖြစ်တယ်ဆိုတော့အနာဂါနဲ့ဖြစ်ဘိညာဉ်နဲ့လည်းရတယ်အဲ့ဒါလည်းပဲ အားရစရာပါပဲမနာကျင်နာစရာပါပဲခုယောဂီတွေမျိုးသားမျိုးသမီးတွေအကျိုးစားအထုဇာမနာကောင်းပါလေဆရာသမားတွေညွှန်ကြားတဲ့အတိုင်းအထုနေကိုယ်ရင်နဲ့ကိုယ်အထုလည်းပြည့်ပြည့်စုံအထုလို့ရှိရင်တရားတွေရနိုင်တာပဲနာကောင်းတယ်အခုဒီမှာဝါဆိုတဲ့ပုဂ္ဂိုလ်တွေလည်းဘုရုံးကဝါတွင်အထုလို့တရားတွေရတယ်လို့မိမိတို့လည်းပဲရတဲ့ရတဲ့တရားတွေရအောင်အကျိုးစားအထုကိုလိုပါတဲ့ ဟိုတုန်းကဒီနဲ့အဲ့ဒီ30တန်ခါ30တာမဟုတ်ပါဘူးသိရင်ပုဂ္ဂိုလ်လည်းဒီလိုပဲဝါတွင်းဝါတွင်းမှာအထုတ်ရဟနာဖြစ်ကြတာတွေများပါတယ်ဝါကျုလို့ရှိရင်ဖရာစီသွားပြီးတော့အတော်ရမိမိတို့တရားပြည့်စုံတာတွေရှောက်ချက်တချို့မပြည့်စုံတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်မပြည့်စုံတဲ့ပုဂ္ဂိုလ်တွေကျတော့မြတ်စွာဘုရားထပ်ပြီးတော့ညွှန်ကြားဆုံးမပြီးတော့ပေးရတယ်အဲဒီတော့ဘုရားလက်ထက်ကတရားကြကြနာအထုတ်ကြသလိုအခုဒီမှာ ဝါကပ်ပြီးတော့ရားထုတ်ကြတဲ့ပုဂ္ဂိုလ်တွေလည်းမိမိတို့တရားဆန္ဒဝိရိယနဲ့ပြည့်စုံပြီးအားထုတ်ကြဖို့တရားတရားဆိုယုံကြည်မှုဒီတိုင်းရှုမှတ်နေတရားတို့ရနိုင်တဲ့ဆိုယုံကြည်မှုအရေးကြီးတယ်။ဆန္ဒဆိုတကယ်လိုလားမှုသမာဓိညာဖြစ်အောင်အားထုတ်လို့တဲ့ဆန္ဒရှိဖို့ဝိရိယဆိုတာကတော့မပြင်းမရည်ပဲနဲ့ဘယ်အချိန်မှဆိုမပြတ်ရှုမှတ်ပြီးတော့နေနေအောင်ကြိုးစားအားထုတ်ဖို့အဲဒါအရေးကြီးပါလား။ သရဆနာဝိရိယနဲ့ပြည့်ပြည့်စုံစုံအားထုတ်ကြဖို့ပဲအဲဒါကြိုးစားအားထုတ်ကြဖို့ရခုဒီလိုတော့ထပြီးတော့တိုက်တွန်းပါတယ်အဲတော့ဝါဆိုဖို့ရအချိန်ကျော်လောက်ပါဒီဘယ်နာရှိသွားခေါင်းနာရီခွဲပြီးသွားပြီရှင်းနိုင်နေပါပြီစကားချင်းဝါဆိုတော့တော်တော်နည်းနည်းပြီးမှမဟုတ် နိုင်ပဲချေချေနိုင်နီးပါတော့တော့ကြာပါဘလုံးပါပြီအဲ့ဒါတတိယကစပြီးတော့မတ်မေဝိရရဲ့ဣမံတေမသဝသံဥပေမိလို့ပုံကောက်ဆိုပြီးတော့တစ်ချိန်ဖြစ်စေနှစ်ချိန်ဖြစ်စေသုံးချိန်ဖြစ်စေဆိုနိုင်တယ်ဆိုတော့သုံးချိန်မှာဆိုရမယ်ဒုတိယမိတတိယပြီးတော့ဆိုရင်လည်းဆိုလို့ရပါတယ်ဒါပေမဲ့လို့ဆိုရမလို့ထင်တာပါဒါမှမေးကြည့်ရကိုကမြတ်မှတ်ပညာနဲ့ညနေတယ်လားလို့ သူစားတာကသူကမှန်မိပါတယ်သူကစင်ညာမပြင်းဘူးစင်မစင်ညာတွေပြည့်နေဘာကြောင့်လဲဒါနဲ့ဘုရားဥစေမီဒီလျှောတော့ဟင်တရားလျှောတော့ဟင်သမရေဣမံဒေမတံဝတံဥပေမိဣမတမေဝိဟာရေဣမံဒေမတံဝတံဥပေမိဣမတမေဝိဟာရေ ဣမံဒေမတံဝတံဥပေမိရောအဲ့ဒါကြီးဓမ္မနုဓမ္မပရိပတ်ပဲနောက်တော့တရားနှလုံးသွင်းရှုမှတ်တာလည်းရှိတယ်အဲဒါဓမ္မနုဓမ္မပရိပတ်အဲဒီဓမ္မနုဓမ္မပရိပတ်ဖြင့်လောကုတ္တရာကိုယ်ကအရောတဲ့အကျင့်ပရိပတ်ဖြင့် မြတ်စွာဘုရားကိုပူဇော်ပါ၏တရားတော်ပူဇော်ပါ၏သံဃာတော်ပူဇော်ပါ၏ဆိုပြီးတော့မိမိတို့ပြုတဲ့ကုသိုလ်လေးအမြတ်ပေးဝေပြီးတရားသိရအဲဒီမှာဆိုရပုဂ္ဂိုလ်ကလည်းရနေတာပဲဣမာယသမာနုဓမ္မပရိပါတိယဘုရားဘုစေမိဣမာယဣမာယ မာနုဓမ္မပฏิပတ္တိယသမ္မာပူဇေမိဣမာယသမာနုဓမ္မပฏิပတ္တိယသံဃာပူဇေမိအတ္ထာဣမာယပတိဝရာယသရဏရဏမ သိမွန်စိတ်သာမိဣဒံမေပုညံအသွေခရာဝဟံဟောတုဣဒံမေပုညံနိဗ္ဗာနတသစ္စယောဟောတုကျွန်တော်ဤဒီကောင်းမှုအပေါင်းဤအဖို့ပါကကို မိဖတော်မှာစ၍လုံးစုံသောအတ္တဝါတို့အားမြတ်ပြေဝေပါကုန်၏လုံးစုံသောအတ္တဝါတို့သည်ဤကောင်းမှုအပေါင်းဤဘုရားကကိုမြင်မြရကြ၏ ကိုယ်စိတ်နဲ့တရားသံသာရပါစေညာ